ရှမတဲခရင်ခန်းကြီး9အငယ်1မှ9တင်တို့သည်စစ်ကြောဆုံးဖြတ်ခြင်းနှင့်ကင်းလို့ရမည်အကြောင်းသူတစ်ပါး၏အမှု၌စစ်ကြောဆုံးဖြတ်ခြင်းကိုမပြုကြနှင့်တင်တို့သည်အကျင့်တရားတိုင်းသူတစ်ပါးကိုစီရင်ကြ၏ထိုတရားတိုင်းစီရင်ခြင်းကိုခံရကြမည်အချင်းချင်းတင်းပမာဏနှင့် သူတစ်ပါးအားပေး၏ထိုပမာဏအတိုင်းကိုခံရကြမည်ကိုမျက်စိ၌ရှိသောတန်ခြင်းကိုမအောင်မေ့ဘဲ ညီကိုမျက်စိ၌ရှိသောညောင်ငယ်ကိုအဘယ်ကြောင့်ကြည့်ရှုသနည်းကိုမျက်စိ၌တန်ကျင်ရှိလျက်ပင်ညီအကိုအားတင်းမျက်စိ၌ရှိသောညောင်ငယ်ကို ထုတ်ပြရစေဟုအဘယ်သို့ဆိုသနည်းရှိုးဝဲသောသူ ကိုမျက်စိ၌ရှိသောတန်ကျင်ကိုရှေ့ဥစွာ ထုတ်ပြလော့နောက်မှညီကိုမျက်စိ၌ရှိသောညောင်ငယ်ကို ထုတ်ပြခြင်းဟံရှင်းလင်းစွာ မြင်လိမ့်မည် အငယ်6မှ14ဖြူစင်သောအရာကိုခွေးတို့အားမပေးကြနှင့် ပလဲယတနာတို့ကိုဝတ်တို့ရှိမှမချမထားကြနှင့်တို့ပြုလင်ထိုအရာတို့ကိုကြော်နှင်း၍တင်တို့ကိုလှဲ့လျက်ကြိုက်ဖြတ်ကြလိမ့်မည်တောင်းကြလော့တောင်းလင်ရမည်ရှာကြလော့ရှာလင်တွေ့မည်တကားကိုခောက်ကြလော့ခောက်လင်ဖွင့်မည်တောင်းသောသူမည်ဒီကားရ၏ရှာသောသူလည်းတွေ့၏ ခောက်သောသူအားလည်းတကားကိုဖွင့်၏။သားသည်မုံကိုတောင်းလျင်မိမိသားအားကြောက်ကို ပေးမိသူငါကိုတောင်းလျင် မွေကို ပေးမိသူတစုံတယောက်မျှတင်တို့တွင် ရှိသလိုတင်တို့သည်အဆိုးဖြစ်လျက်ပင် ကိုသားတို့အားကောင်းသောအရာကိုပေးတတ်လျင်ထိုမြမကကောင်းကင်ဘုံ၌ရှိတော်မူသောတင်တို့အဖသည်ဆုတောင်းသောသူတို့အားကောင်းသောအရာကိုတာ၍ပေးတော်မူမည်မဟုတ်လောတင်တို့သည်ကို၌ သူတပါးပြုစေလိုသမျှအတိုင်းသူတပါး၌ပြုကြလော့ဤပညာကပညာတိကျမ်းနှင့် အနာဂတိကျမ်းတို့၏အချုပ်အခြာပင် ဖြစ်သည်ကျင်းသောတကားကိုဝင်ကြလော့ပျက်စီးခြင်းသို့ရောက်သောလမ်းနှင့်တကားသည်ကျယ်ဝန်းသည်ဖြစ်၍ဝင်သော သူတို့သည်များကြ၏အသက်ရှင်ခြင်းသို့ရောက်သောလမ်းနှင့်တကားသည်အလွန်ကျဉ်းမြောင်းသည်ဖြစ်၍တွေ့ဝင်သော သူတို့သည်နည်းကြ၏ အငယ်15မှ20အတွင်း၌ကြမ်းတမ်းသောတောခွေးဖြစ်လျက်သူရေကိုခြုံ၍တင်တို့ရှိရာသို့လာသော မိစ္ဆာပရောဖက်တို့ကိုတတိနှင့်ရှောင်ကြလော ထိုသူတို့၏အကျင့်ကိုထောက်၍သူတို့၏သဘောကိုသိကြလိမ့်မည်စူးပင်၌စပြစ်တီးကိုဆွတ်တတ်သောစူးလေပင်၌တင်မောတဖန်းတီးကိုဆွတ်တတ်သောကောင်းသော အပင်သည် ကောင်းသောတီးမကောင်းသောအပင်သည်မကောင်းသောအတီးကိုတီးတတ်သည် ကောင်းသောအပင်သည်မကောင်းသောအသီးမကောင်းသောအပင်သည်ကောင်းသောအသီးကို မသီးနိုင်ကောင်းသောအသီးမသီးသောအပင်ရှိသည်များတို့ကို ခုတ်လဲ၍မိသေးသို့ချလိုက်တတ်၏တို့ဖြစ်လျင် ထိုပရောဖက်တို့၏အကျင့်ကိုထောက်တော်သူတို့၏သဘောကိုသိရကြလိမ့်မည်အငယ်27မှ23တခင်တခင်ဟုငါကိုလျှောက်တော်သူတိုင်းကောင်းကင်နိုင်ငံတော်သို့ဝင်ရလိမ့်မည်မဟုတ် ကောင်းကင်ဘုံ၌ရှိတော်မူသောငါခမည်းတော်၏အလိုကို ဆောင်တော်သူသားလျှင် ဝင်ရလိမ့်မည်ထိုနေ့၌ကသခင်သခင်အကျွန်ုပ်တို့သည်ကိုရော့အခွင့်နှင့်ဆုံးမဩဝါဒပေးပါပြီမဟုတ်လော ကိုရော့အခွင့်နှင့်နတ်ဆိုးတို့ကိုနှင်ထုတ်ပါပြီမဟုတ်လောကိုရော့အခွင့်နှင့်များစွာသောတကူတို့ကို ပြပါပြီမဟုတ်လောဟု အများသောသူတို့သည်ရှောက်ကြလိမ့်မည်ထိုတို့ရှောက်ကြသောအခါ သင်တို့ကိုငါအလင်းမသိအာဓမအမှုကိုပြုသောသူတို့ငါထံမှဖယ်ကြဟု ထိုသူတို့အားအတဲ့အလင်းငါပြောမည်အငယ်24မှ29အချင်းသူသည်ငါဟောပြောသောဤစကားကိုကြား၍နားထောင်၏ထိုသူသည်ကြောက်ပေါ်မှအိမ်ဆောက်သောပညာရှိနှင့်တူကြောင်းကိုငါပုံပြမည်မိုးရွာ၍ရေစီးသည်နှင့် လေလာ၍ထိုအိမ်ကို တိုက်သည်ရှိသောကြောက်ပေါ်မှတည်သောကြောင့် မပြိုမလဲနေ၏အချင်းသူသည်ငါဟောပြောသောဤစကားကိုကြား၍နားမထောင်ဘဲနေ၏ထိုသူသည်တဲပေါ်မှအိမ်ဆောက်သောလူမိုက်နှင့်တူကြောင်းကိုငါပုံပြမည်မိုးရွာ၍ရေစီးသည်နှင့်လေလာ၍ထိုအိမ်ကိုတိုက်သောအခါကြီးစွာသောပြိုလဲခြင်းသို့ ရောက်လေသည်ဟုဟောတော်မူ၏ထိုဒေသနာတော်ကိုယေရှုဟောတော်မူသည့်အဆုံး၌ပရိသတ်အပေါင်းတို့သည် ဆုံးမဩဝါဒပေးတော်မူခြင်းကို အလွန်အံ့ဩကြ၏ အကြောင်းမူကားကျမ်းပြူဆရာနီးတူမဟုတ်အစိုးရသောသူနီးတူဆုံးမဩဝါဒပေးတော်မူ၏